ခန်းကြီး30အငယ်1မှ7ပေရတိရှင်ဘီရင်ကုရုနန်းဆန်3နှစ်တွင်ဘေလတရှာစာအမိဖြင့်သမုတ်သောဒံယေလသည်ဗျာဒိတ်တော်ကိုခံရ၏ထိုဗျာဒိတ်တော်စကားမှန်ပေ၏ကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်ပေ၏သူသည်ထိုစကားကိုနားလေ၏မြင်ရသောယူပါယုံသဘောကိုလည်းရိပ်မိ၏ထိုကာလ၌ငါဒံယေလသည် အရက်၂၁ရက်တိုင်တိုင် ချိုးချံစွာကျင့်လျက်နေ၏အရက်၂၁ရက်မစေ့မီမြိန်သောမုံကိုမစားအမဲသားနှင့်စပြည့်ကိုမမီစီလင်းချင်းကိုလည်းအလင်းမပြု ပထမလ24ရက်နေ့၌ငါသည်ဟိဒကေလမြကြီးအနားမှရှိစဉ်မျောကြည့်၍ပိတ်ချောနှင့်ဥဖရွှေစဉ်ကပန်းကိုဝတ်စည်းလျက်ရှိသောလူတဦးကိုမြင်၏သူ၏ကိုယ်သည် ကြောက်မြဲ့ရဲကဲ့သို့ဖြစ်၏ သူ့မျက်နှာသည်လည်းလျှက်စစ်ကဲ့သို့ထင်၏သူ့မျက်စိသည်လည်းမီးခွက်ကဲ့သို့ဖြစ်၏သူ့လက်ခြေတို့သည်ဥတစ်သော ခြေဝါအယောင်ဆင်းရှိ၏သူ့စကားတန်သည်များစွာသော လူစုအတန်နှင့်တူ၏ထိုဗျာဒိတ်ယူပါယုံကိုငါဒံယေလတယောက်တည်းမြင်ရ၏ငါနှင့်တူပါသော လူတို့သည်မမြင်ရကြ သူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သည်ဖြင့်ပုံရှောင်၍နေခြင်းငှာပြေးကြ၏ ငါမူကားတယောက်တည်းနေရစ်၍ထိုကြီးစွာသောရူပါရုံကိုမြင်ရလျှင်ခွန်အားလျော့၍မျက်နှာပျက်လျက်၊ကိုယ်၌အစွမ်းသတ္တိအလျှင်းမရှိ ဖြစ်လေ၏။သို့ရာတွင်ထိုသူ၏စကားသံကိုငါကြား၏။ကြားသောအခါမြေပေါ်မှာပြပ်ဝပ်၍မိန်းမောတွေဝေလျက်နေ၏။ထိုအခါလက်တဘက်သည်ငါ့ကိုကြွ၍၊ငါသည်ဒူးနှင့် လက်ဝါးဖြင့်ထောက်လျက်နေရ၏ သူကလည်းအလွန်ချစ်အပ်သောသူဒံယေလငါစကားကို နားလေအံ့သောငါမတ်တတ်နေလောတင်ရှိရသို့ငါကိုစေလွတ်တော်မူ၍ယခုငါလာပြီဟု ဆိုလျင်ငါသည်တုံလုံးလျက်မတ်တတ်နေ၏အငယ်၁၂မှ21ထိုအခါသူကလည်းအချင်းဒံယေလမကြောက်နှင့်တင်ဒီနားလေခြင်းက၎င်း တင်ဖျားရှိမှကိုကိုကို ဆုံးမခြင်းက၎င်းစိတ်ပြတ်ထန်သော ပထမနေ့မှစ၍တင်စကားကိုကြားတော်မူပြီးထိုစကားကြောင့်လည်းငါရောက်လာပြီးပေရတိနိုင်ငံကိုအစိုးရသောမင်းမူကားအရက်21ရက်ပတ်လုံးငါကိုစီးတတ်၏နောက်တခါအမျက်ဆုံးသောမင်းစုတဲကမိခေလာသည်ငါကို အကူလာ၍ငါသည်လည်းထိုအရက်၌ပေရတိမင်းကြီးတို့ထံမှ ဆိုင်လင့်၍နေရ၏ယခုမူကားနောင်ကာလတွင်တင်း၏အမျိုးသားချင်းတို့၌ဖြစ်လက်တန်သော အမှုအရာတို့ကိုတင်းသည် နားလေစေခြင်းငှာငါရောက်လာပြီဤဗျာဒိတ်ယူပါယုံသည်တာရှိသောကာလနှင့်ဆိုင်ပေ၏ဟုငါအားပြောဆို၏ထိုတို့ပြောဆိုပြီးမှငါသည်ဥညွတ်ပြတ်ဝတ်၍စကားမပြောနိုင်ဘဲနေ၏ထိုအခါလူသားဤတဏ္ဍရှိသော သူတို့သည် ငါနှုတ်ကိုလက်နှင့်တို့လျင်ငါသည်နှုတ်ကိုဖွင့်၍ပြောရသောအခွင့်ကိုရပြီးလျင် အကျွန်ုပ်၏သခင်ဗျာဒိတ်ယူပါယုံကြောင့်အကျွန်ုပ်သည်ပြင်းစွာသော ဝေဒနာကိုခံရ၍ကို၌ခွန်အားအလင်းမရှိပါ ကိုရော့ကျွန်သည်ကိုရော့အရှင်နှင့်အဘယ်သို့စကားပြောနိုင်ပန်အန်နီယခုပင်အကျွန်ုပ်ကို၌ခွန်အားအလင်းမရှိပါ အကျွန်ုပ်အသက်လဲကုန်ပါပြီဟု ငါရှိမှရက်နေသောသူအားငါလျှောက်၏နောက်တဖန်လူတရန်ရှိသောသူသည်လာ၍ငါကိုလက်နှင့်တို့လျက်အားပေးပြီးလင်အလွန်ချစ်အပ်သောသူမကြောက်နှင့်ငြိမ်သက်ခြင်းရှိပါစေအားရှိလောခွန်အားနှင့်ပြည့်စုံလောဟုဆို၏ထိုတို့ဆိုပြီးမှခွန်အားကိုငါရ၍အကျွန်ုပ်၏သခင်မိန်တော်မူပါအကျွန်ုပ်ကိုခွန်အားပေးတော်မူပြီဟုလျှောက်၏ ထိုသူကလည်းငါသည်တင်ရှိရာသို့လာရသောအကြောင်းကို နားလည်သလောပေရတိမင်းကိုစစ်တိုက်အံ့သောငါယခုငါပြန်သွားရမည်ငါသွားပြီးသည့်နောက်တဖန်ဟေလသမင်းသည်ပေါ်လာလိမ့်မည်တို့ရတွင်တမန်ကျမ်းစာ၌မှတ်သားသော အမှုအရာကိုငါပြအုံးမည်ဤအမှုတို့တွင်တင်တို့၏မင်းမိခေလမှတပါငါဘက်မှနေတော်သူမရှိ